အခန်းကြီး31အငယ်1မှ30ငါသည်အပြိုကိုမျှမကြည့်ရှုမိအကြောင်းကိုမျက်စိနှင့်ဗြိဉ္ဉ်ဝန်ခံခြင်းကိုပြုပြီးသို့မဟုတ်အထက်အရက်ကဘုရားသခင်သည်အဘယ်ကျေးဇူးကို၎င်းမြင့်ရာအရက်ကအနန္တတကုရှင်သည်အဘယ်သို့သောအမွေဥစ္စာကို၎င်းပေးတော်မူမည်နီ ဆိုသောသူတို့သည်ပျက်စီးခြင်းတို့၎င်းမတရားသဖြင့်ကျင့်သောသူတို့သည်ဆုံးရှုံးခြင်းတို့၎င်းရောက်ရကြမည်မဟုတ်လောဘုရားသခင်သည်ငါတွားရလမ်းတို့ကို မြင်တော်မူသည်မဟုတ်လောငါခြေရာရှိသမျှတို့ကိုရေတွက်တော်မူသည်မဟုတ်လောမှုသာလမ်းတို့ငါလိုက်မိတော်၎င်းလှည့်စားခြင်းကငါပြင်းမိတော်၎င်းမှန်သောချိန်တွင်၌ငါကိုချိန်ပါစေဘုရားသခင်သည်ငါဖြောင့်မတ်ခြင်းကိုတည်တော်မူ၏ ငါသည်လမ်းလွဲမိတော်၎င်းငါစိတ်နှလုံးသည်ငါမျက်စိအလိုသို့လိုက်မိတော်၎င်းငါလက်၌အညစ်ကြေးကပ်မိတော်၎င်းငါကျဲသောမျိုးစေ့၏အသီးနှံကိုသူတစ်ပါးစားပါစေငါပြိုးပေများကိုသူတစ်ပါးနှုတ်ပါစေ သူမယားကိုငါတက်မဲ့မိတော်၎င်းအိမ်ဤချင်းတကားနာမှာငါချောင်းမိတော်၎င်းငါမယားသည်သူတစ်ပါးထံ၌ကျိတ်ဆုံကျိတ်ရပါစေ သူတစ်ပါးသည်ငါမယားကိုရှုံချပါစေအငယ်7မှ15ငါသည်ထိုသို့ပြုမိလျှင်အပြစ်ကြီးရာဇဝတ်ခံတိုက်သောအပြစ်ရှိ ထိုအပြစ်သည်အကုန်စင်လောင်သောမီငါစည်းစိမ်ရှိသည်မြကိုတုတ်တင်ပယ်ရှင်းသောမီဖြစ်ငါကျွန်နှင့်ငါကျွန်မသည်ငါနှင့်တရားတွေ့เสียအမှုရှိသောအခါငါနားမထောင်ဘဲနေလိမ့်မည်ဘုရားသခင်ထတော်မူသောအခါအဘယ်သို့ ငါပြုရမည်နီစစ်ကြောတော်မူသောအခါအဘယ်သို့ပြန်လျှောက်ရမည်နီငါကိုဖန်ဆင်းတော်မူသောဖျားသည် သူ့ကိုလည်းဖန်ဆင်းတော်မူသည်မဟုတ်လောတပါတီသောဖျားသည်ငါတို့နှစ်ယောက်ကို အမိဝမ်းတဲ၌ဖန်ဆင်းတော်မူသည်မဟုတ်လောအငယ်16မှ30ငါသည်စင်းရဲသာတောင့်တသော အရာကိုမပေးဘဲနေဘူးတလို့မုတ်ဆိုးမှမျက်စိကိုပြက်စေခြင်းငါပြုဘူးတလို့ မိဘမရှိသော သူတို့အားစားစရာကိုမမျှဘဲငါတယောက်တည်းစားဘူးသလိုဆင်းရဲသားသည်အဖထံမှနေတကဲ့သို့ငါအသက်ငယ်စဉ်ကာလမှစ၍ငါနှင့်တူကြွေးမွေးခြင်းကိုခံပြီးငါသည်ဖွားမြင်သောနေ့မှစ၍မုတ်ဆိုးမကိုမဆပြီးအဝတ်မရှိသောကြောင့်တေခြင်းသို့ရောက်သောသူစုံတယောက်နှင့်ခြုံစရာမရှိဘဲဆင်းရဲစွာနေသောသူစုံတယောက်ကိုငါမြင်၍ သူ၏ခါသည်ငါကိုကောင်းချီးမပေးငါသုံးဝင်းအားဖြင့်မနှွေးဘဲနေတော်၎င်းယုံတော်တွင်ငါဖက်၌နေသောမင်းကိုငါသည်မြင်၍မိဘမရှိသောသူကိုညှင်းဆဲမိတော်၎င်းငါလက်မောင်းသည်ပခုံးကကြပါစေငါလက်ယူကျိုးပါစေငါသည်ဘုရားသခင်ဖြစ်စည်းတော်မူခြင်းဘေးကိုကြောက်ရွံ့၍တကူအာနုဘော်တော်ကြောင့်မပြစ်မှားဝန့်ဘဲနေပါပြီငါသည်ရွှေကိုကိုးစား၍ ရွှေစင်အားတင်သည်ငါခိုလွန်ရာဖြစ်၏ဟုဆိုမိတော်၎င်းငါ၌စည်းစိမ်ကြည့်၍များစွာသောဥစ္စာရတတ်သောကြောင့်ငါဝါကြွားဝမ်းမြောက်မိတော်၎င်းရောင်ကြီးထွက်သောနေ့ထွန်းလင်းလျက်သွားသောလကိုငါကြည့်ရှုသောအခါငါစိတ်နှလုံးသည်တိတ်ဆိတ်စွာနူးညွတ်၍ငါလက်ကိုငါနမ်းမိတော်၎င်းရာဇဝခံတိုက်သောအပြစ်ရှိအထက်အရ၌ရှိတော်မူသောဘုရားသခင်ကိုညင်းပယ်ရာရောက်၏ ငါကိုမုန်းသောသူသည်ပျက်စီးသောအခါငါဝမ်းမြောက်သလော။သူ၌ဘေးရောက်သောအခါငါဝါကြွားသလော။ငါသည်သူ့အသက်ကိုကျိန်ဆဲ၍ကိုယ်နှုတ်၌အပြစ်ရောက်စေခြင်းငှါအခွင့်မပေး။ငါ့အိမ်သူအိမ်သားတို့က၊အဘယ်သူသည်ငါတို့သခင်၏အမဲသားကိုတောင့်တ၍မဝဘဲနေရသနည်းဟုမဆိုတတ်သလော ဧည့်သည်သည်လမ်း၌ညဉ့်ကို မလွန်ရမည်အကြောင်း၊ငါသည်ခရီးသွားသောသူတို့အားကိုယ်တံခါးကိုဖွင့်ထားပြီ။ငါသည်လူပြုတတ်သကဲ့သို့ ကိုယ်ဒုစရိုက်ကိုဖုံး၍ကိုယ်ရင်ထဲ၌ကိုယ်အပြစ်ကိုဝှက်ထားဘူးသလော။ထိုသို့ပြုမိလျှင်ကြီးသောပရိသတ်ရှေ့မှာငါ့မျက်နှာပျက်ပါစေ။လူအမျိုးမျိုးတို့သည်ကဲ့ရဲ့၍ငါ့အရှက်ကွဲပါစေ အိမ်ပြင်သို့မထွက်ဘဲတိတ်ဆိတ်စွာနေရပါစေ။ဇုံတယောက်သောသူသည်ငါစကားကိုနားထောင်ပါစေ။ငါလက်မှတ်ကိုငါပေးမည်။အနန္တတကုရှင်သည်ငါကိုစစ်ကြောတော်မူပါစေ။ငါတရားတွေ့ပက်သည်စာထားပါစေ။ငွေ36မှ40အကယ်စင်စစ်ထိုစာကိုပခုံးပေါ်မှငါတင်ထားပါမည်။ဘောင်းကဲ့သို့ဆောင်းပါမည် ငါသည်ကိုယ်အပြုအမူအလုံးစုံတို့ကိုဘော်ပြပါမည်မင်းကဲ့သို့အထံတော်သို့ ချဉ်းကပ်ပါမည်ငါမြေသည်ငါကိုအပြစ်တင်သည်ဖြင့်အော်ဟစ်၍လေချောင်းတို့သည်တညီတီးမြည်တမ်းတော်လဲဇရိတ်မကုံပဲမြေအတိနံကိုငါစား၍မြေဆိုင်သောသူတို့ကိုညှင်းဆဲမိတော်၎င်းစပန်းပင်အတွက်စူးပင်ပေါက်ပါစေမူယောပင်အတွက်ဘောရှပင်ပေါက်ပါစေဟု မွဲ့ဆို၏ယောဘမွဲ့ဆိုသောစကား 一。